ယနေ့တရားမဟောမိတရားမနာကြားမိမှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတရားပွဲတိုင်းတရားပွဲတိုင်းမှာဆရာတော်ဘုရားကြီးက2မိနစ်2မိနစ်တရားအထုတ်စေပါတယ်။ဘာကြောင့်လဲဆိုတော့ဆရာတော်ဘုရားကြီးက ဒီဝိပဿနာတရားဆိုတာမြတ်စွာဘုရားပွင့်လို့မြတ်စွာဘုရားသာသနာတော်ကြီးရှိမှအဲ့ဒီသာသနာတော်တွင်မှမှဟောနိုင်ပြောနိုင်ညွှန်ကြားနိုင်တဲ့ပုဂ္ဂိုလ်ရှိတယ်။သာသနာ့ဘာအချိန်ကာလမှာဆိုတာကဒီနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့ဝိပဿနာတတိပဋ္ဌာန်အကျင့်မှန်လေးကိုဟောပြောညွှန်ပြနိုင်တဲ့ပုဂ္ဂိုလ်မရှိဘူး။ အဲဒီလိုဟောပြောညွှန်ပြနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်အာထုတ်ကိုအာထုတ်ခွင့်မရနိုင်ဘူး။ဒါကြောင့်ယခုအချိန်ဟာရသော်ဗျာရှင်ရဲ့သာသနာတော်ကြီးထွန်းလင်းတောက်ပနေတဲ့အချိန်သာသနာတွင် ချိန်ကာကာလဖြစ်တယ်။အဲဒီလိုသာသနာတွင်ချိန်ကာကာလမှာဖြစ်ပြီးလူဖြစ်ကြရတဲ့ပုဂ္ဂိုလ်များသာသနာတော်နဲ့လည်းတွေ့နေတယ်လူဘဝကိုလည်းရနေတယ် လီလမကန်စွာသွန်သင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းများနဲ့လည်းတွေ့နေတယ်ဒီလိုအချိန်မျိုးမှမှမိမိအကြောင်းတစ်မျိုးမျိုးကြောင့်ဒီတတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်ခွင့်မရလိုက်လို့ရှိရင်မိမိတော့ကံဆိုးတဲ့ပုဂ္ဂိုလ်မရှိတော့အမတန်ကံဆိုးတယ်။ဘာကြောင့်လဲဆိုတော့ဘုန်းကြီးခုဧပြီလ22ရက်နေ့က ကမ္ဘောဒီးယားနိုင်ငံအဲ့ဒီမှာတရားစခန်းပွဲကြီးကျင်းပလို့ဘုန်းကြီးကြွားပြီးတော့တရားပြပေးရပါတယ်အဲ့ဒီလိုကမ္ဘောဒီးယားနိုင်ငံမှာကမ္ဘောဒီးယားနိုင်ငံဆိုတာဘုန်းကြီးတို့သာသနာထွန်းကားတဲ့နိုင်ငံပဲလေဘုန်းကြီးတို့ထေရဝါဒ၅နိုင်ငံထဲမှာဒီကမ္ဘောဒီးယားနိုင်ငံအပါဝင်ပဲသို့တော်လည်းပဲထေရဝါဒသာသနာတော်ရှိနေပေမဲ့အဲ့ဒီနိုင်ငံမှာ နေရတဲ့ပုံကိုယ်တွေကိုဘုန်းကြီးတတိထားကျင့်လိုက်တော့ရသော်ဘုရားရဲ့သာသနာတော်နဲ့တွေ့ကြုံရာယူမနှက်ဘူးဖြစ်နေတယ်သူတို့နိုင်ငံမှာဒီတတိပဋ္ဌာန်ဝိပဿနာကျင့်စဉ်ဟောကြားပေးတဲ့ပုဂ္ဂိုလ်ပေးနိုင်တဲ့ပုဂ္ဂိုလ်တစ်ပါးမှမရှိဘူးအဲဒီလိုဟောပြောပြသနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်အဲဒီနိုင်ငံသူ နိုင်ငံသားအားလုံးဟာဒီတတိပဋ္ဌာန်ဝိပဿနာအရှင်တရား တဦးတယောက်မှအာထုတ်ပူးတဲ့ပုဂ္ဂိုလ်မရှိဘူးဖြစ်နေတယ်။အားလုံးဘုန်းကြီးကုတရားစခန်းသွားတဲ့အခါကျတော့အာထုတ်ကြပါတယ်။ယောဂီပေါင်းတရားဝင်တာ960ကျော်ရှိပါတယ်။ဒါနေရာထိုင်ခင်းရဲ့အခက်ခဲကြောင့်ဒီလောက်နေရတတ်ရတာဖြစ်ပါတယ်။နေရာထိုင်ခင်းပြည့်စုံရင် ထောင်ချီသွားမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဒီတရားတွေနားလည်းမနာကြဘူး။အားလည်းမတူဘူး။ သူတို့နိုင်ငံမှာထေရဝါဒနိုင်ငံဖြစ်ပါတယ်သို့တော့ယဟန်တန်ခါရေတွက်ဟာ9000များရှိပါတယ်ကျောင်းပေါင်း4000ကျော်များရှိပါတယ်ဒါသူတို့နိုင်ငံအတွင်းမှာသို့တော်လည်းပဲအဲ့ဒီတန်ဃာတော်ပေါင်း9000ကျော်မှလည်းပဲဒီပရိယတ္တိသာသနာဘုန်းကြီးတို့မြတ်စွာဘုရားသာသနာကပฏิပတ်တိသာသနာပฏิဝေဒသာသနာ သာသနာ300မှာပရိယတ်တိသာသနာဆိုရင်လည်းပဲသူတို့နိုင်ငံမှာပိဋကသုံးဖို့မရှိဘူးဘုန်းကြီးတို့မြန်မာနိုင်ငံလိုတုတ်တံပိဓမာဝိနည်းဆိုပြီးတော့ဒီတုတ်တံနေဒီပိဓမာတွေဝိနည်းသူတို့စီမှာအထူးအဖြင့်ပိဓမာဆိုတာမရှိဘူးသူတို့နိုင်ငံမှာအဲ့ဒီလိုဆိုတော့ကျမ်းဂန်အနေအချင်းလည်းမပြည့်စုံဘူးသင်ကြားရတဲ့ပုဂ္ဂိုလ်တွေနောက် ဒီပရိယတ်ကြီးဘက်ကမပြည့်စုံတယ်လို့ပฏิပတ်တိဘက်ကကြည့်လိုက်ပြန်တော့လေပဲကျင့်စဉ်ဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးတမထပွားများအထုတ်ပုံလေးဟောပြောနိုင်တဲ့ပုဂ္ဂိုလ်အနည်းငယ်ရှိတယ်တဲ့ဝိပဿနာတရားဟောပြောနိုင်တဲ့ပုဂ္ဂိုလ်တစ်ပါးမှမရှိဘူးအဲဒီတော့ပฏิပတ်တိသာသနာဘက်ကလည်းပဲသူတို့မှာကွဲနေတယ်လို့ဖြစ်နေတယ် ဒီပฏิပတ်တိသာသနာကွယ်နေပြီဆိုတဲ့အခါကျတော့ပฏิဝေဒဆိုတဲ့မဖို့နိဗ္ဗာန်လုံးဝသူတို့အတွက်မျှော်လင့်ချက်မရှိဘူး။တန်ဃာတော်များဘက်ကလည်းပဲဟောပြောနိုင်တဲ့စွမ်းရည်မရှိကြဘူး။စွမ်းရည်မရှိတဲ့အခါကလည်းကြတော့တရားဓမ္မပိုင်းမှာဒီတရားတွေနာကြားခွင့်ကျင့်ပွားခွင့်ဘာမှမရှိဘူး။ဒါလည်းပဲသူတို့ကိုယ်တိုင်အခုဘုန်းကြီးတို့တရားစခန်းသွားပြီးပြတော့သူတို့ကိုယ်တိုင်ပြောပြလို့ပါဒီတရားတွေ ဒီတတိပဌံတရားဆိုတာကိုတော့သူတို့ဖတ်ဖူးပါတယ်သို့တော်လည်းပဲဒီတတိပဌံတရားရဲ့ကျင့်စဉ်အခုကျင့်ကြံအထုတ်နည်းတွေကိုဘယ်ပုဂ္ဂိုလ်မှမဟောပြောတဲ့အတွက်သူတို့ဘာမှမသိဘူးတဲ့ဒီတိုင်းရုပ်เสียဖတ်เสียအနေနဲ့သာသူတို့ရုပ်ခဲ့ဖတ်ခဲ့ဘူးပါတယ်တဲ့စာပေလေ့လာတဲ့ပုဂ္ဂိုလ်များပြောပြတယ်ဒါကြောင့်သူတို့နိုင်ငံမှာထေရဝါဒသာသနာ ရှိပေမဲ့လို့လည်းပဲ ဒီတရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်နာကြား권ကျင့်ပွား권မရရှာကြဘူးဒါကြောင့်အဲ့လိုမရတဲ့အတွက်သူတို့မဲ့ဖို့နိဗ္ဗာန်နဲ့နီးသလားဝေးသလားဝေးပြီမဲ့ဖို့နိဗ္ဗာန်ဆိုတာသူတို့ဘာမှကိုမသိတော့မတရားဖို့တရားနိဗ္ဗာန်တရားရဖို့ဆိုတာသူတို့မှမရှိတော့အဲ့ဒီမှာဟောပြောနေတဲ့ဆရာတော်များကလည်းဟောတယ်သာသနာ2500ကျော်သွားပြီဒါကြောင့် ဒီလိုဝိပဿနာတရားတွေလည်းကွဲကုန်ပြီပေါ့မေဖို့နိဗ္ဗာန်ဆိုတာလည်းရနိုင်တဲ့ပုဂ္ဂိုလ်မရှိတော့ဘူးဆိုပြီးတော့သူတို့ကဒီလိုပဲဟောတယ်အဲတော့သမထလေးလောက်ပဲသူတို့မှဟောပြောပေးတယ်ဒါလည်းပဲကြကြနာနာဟောပြောပြီးတော့အလေးအကျက်တွေအများကြီးလုပ်ပြီးချင်းချင်းအထုတဲ့ပုဂ္ဂိုလ်အင်မတန်နည်းပါတယ်ဒါကြောင့်ဒီလိုစကမ်းပွဲတွေဖွင့်နိုင်တာမရှိဘူးတဲ့ဒါကြောင့်အခုဘုန်းကြီးတို့ဗုဒ္ဓသာသနာတော်မှာ မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့လည်းတွေ့နေတယ်လူဘဝကိုလည်းခုမိမိတို့ရနေကြပြီဒီဝိပဿနာကျင့်စဉ်တွေကိုဟောပြောနိုင်တဲ့ဆရာကောင်းသမားကောင်းတွေလည်းတွေ့နေပြီဒီချိန်မျိုးမှာမှမိမိအားထုတ်ခွင့်မရနိုင်ဘူးဆိုရင်တော့မိမိဟာကံဆိုးသူပဲဒါကြောင့်ကံဆိုးသူမဖြစ်စေချင်ဘူးတဲ့ယေရှုရှင်မသိဆရာတော်ဘုရားကြီးဒါကြောင့်ပါရမီပြည့်အနေအားဖြင့်သူတို့ တရားပွဲတိုင်းတရားပွဲတိုင်းကိုတရားရှုမှတ်စေပါတယ်10မိနစ်10မိနစ်အဲ2မိနစ်2မိနစ်အထုစေပါတယ်ဒါကြောင့်ဘုန်းကြီးကယနေ့ဓမ္မစကုဓမ္မယုံတော်ကြီးမှာတရားစခန်းကို ဝင်ပြီးတော့အချိန်ပြည့်အချိန်ပိုင်းဝင်ရောက်ပြီးတော့အာမထုတ်နိုင်ကြတယ်ဘုန်းကြီးတို့ဓမ္မမိသားစုများဓမ္မစကုဓမ္မမိသားစုများအားလုံးကို ဒီမှာသတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေကိုကျင့်ကြံအားထုတ်ခွင့်ရအောင်ဘုန်းကြီးက9မိနစ်အားထုတ်စီမှာဖြစ်ပါတယ်။ဒီတော့အားထုတ်တော့မယ်ဆိုတဲ့အခါကလည်းကြတော့အားထုတ်ပုံအားထုတ်နည်းလေးကိုနားလည်သဘောပေါက်ဖို့လိုတဲ့အတွက်ဘုန်းကြီးကဒါလေးကိုရှေ့ပိုင်းကပြောပြပေးပါမယ်။တရားရှုမှတ်အားထုတ်တော့မယ်ဆိုရင်ရှေ့ပိုင်းကပြိကံဆိုတာရှိပါတယ် တရားအထုတ်တော့မဲ့ပုဂ္ဂိုလ်ဟာတရားအမထုတ်ခင်မှာတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပင်စပဋိဋ္ဌိတာထီချင်း၅ပါးနဲ့ရိုးရိုးတည်တည် ရှုမှတ်ရိုးရိုးတည်တည်ရှိကိုဥချရပါအဲဒီလိုထီချင်း၅ပါးနဲ့ရိုးရိုးတည်တည်ရှိကိုဥချတဲ့အခါမှာလည်းပဲဘုရားရှင်ရဲ့ပုံတော်ကိုဂုဏ်တော်များဖြင့်ထုံမွန်းပြီးတော့ရှိကိုဥချခြင်းအပြင် ဗုဒ္ဓနှုတ်တတိဆိုတဲ့ဂုံတော်တစ်ပါးလည်းပွားပြီးဖြစ်သွားပြီအဲ့ဒီဘုရားရှင်ရဲ့ဂုံကိုအာယုံပြုပြီးတော့ရှိခိုးဥချပြီးပြီဆိုရင်အာလုံးတတ္တဝါတွေကိုမေတ္တာပွားတယ်မေတ္တာဘာဝနာအလုံးတတ္တဝါတွေချမ်းသာကြပါစေချမ်းသာကြပါစေစိတ်ဆင်းရဲကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေလို့ဒီလိုမေတ္တာပွားလိုက်ရတယ်ဒါမေတ္တာဘာဝနာနံပါတ်1 ဒါတရားရှုမှတ်မဲ့ပုဂ္ဂိုလ်တိုင်းခြေပိုင်းကဒါပရိကံခေါ်တယ်အဲ့ဒီမေတ္တာဘာဝနာပွားများပြီးပြီဆိုရင်နံပါတ်3အတုပဘာဝနာအတုပဆိုတာမတင့်တယ်တဲ့သဘောပေါ့မိမိရဲ့ခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုညာနဲ့မှထင်မြင်လာအောင်ဆင်ញင်ပွားများလိုက်တာတခဏလေးခုမှအပြင်ပြောရရင်ကွယ်လွန်သွားတဲ့ပုဂ္ဂိုလ်အိမ်ကိုသွားတဲ့အခါမှာအတုပအိမ်သွားမယ် အတုပပို့သွားမယ်အတုပရှုသွားမယ်အတုပဆိုတာမတင်နေတာသိသွားတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်စိတ်ပိုင်းကြီးကြည့်လိုက်ပေါ့တရက်က၂ရက်၂ရက်က၃ရက်ဆိုရင် ခန္ဓာကိုယ်ကြီးဟာပွာရောင်ရောင်ဖြစ်လာပြီအညိုကွက်အဝါကွက်တွေတခါလေအကွက်လိုက်ကွက်လိုက်တွေပေါ်လာပြီသူ့ရဲ့ဒီအပေါက်ဟူသမျှတွေကမျက်စိပေါက်နှာခေါင်းပေါက်ပါးစပ်ပေါက်နားပေါက်အပေါက်ဟူသမျှတွေကအပုပ်ရည်တွေယိုစီးကြလာတယ်ကြည့်လိုက်ပေါ့တင့်တယ်သလားမတင့်တယ်ဘူးလားဆိုတာကြည့်ကြည့်ပေါ့ အဲ့လိုမတင့်တယ်တဲ့သဘောတွေကိုဒီသေသွားတဲ့ပုဂ္ဂိုလ်ကြည့်တယ်လို့မိမိခန္ဓာကိုယ်ဟာလည်းပဲဒီလိုပဲမျက်စိကမျက်ဝတ်တွေထွက်နေတယ်နားကနားဝတ်တွေထွက်နေတယ်နှာခေါင်းကနှာခြေတွေထွက်နေတယ်ပါးစပ်မှာလည်းပဲသွားခြေတွေထွက်နေတယ်အကုန်လုံးကြည့်ပေါ်ပုတ်ရည်တယ်အဲ့ဒါလေးကိုကိုဆင်ញင်ကြည့်လိုက်ရင်ဒီခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုကိုတခဏတည်းလေးဆင်ញင်လိုက်ဒါကိုအတုပဘာဝနာလို့ခေါ်တယ် အဲဒီလိုပွားများပြီးပြီတခဏတာဆင်ញင်ပွားများပြီးပြီဆိုရင်မရဏနှုတ်တတိနံပါတ်၄သိခြင်းတရားကိုနှလုံးသွင်းငါသည်မုတ်ချသေးရမည်အချိန်ပိုင်းသာလိုတော်သည်ဒီလိုနှလုံးသွင်းလိုက်အဲဒီမှာသိခြင်းတရားလေးကိုမိမိနှလုံးသွင်းလိုက်အဝင်းမှာထားပြီးနှလုံးမသွင်းနဲ့အနီးကနှလုံးသွင်းရတယ်ငါသည်မုတ်ချသေးရမည်အချိန်ပိုင်းသာလိုတော်သည်အချိန်ပိုင်းဆိုတာအခုတရားနာနေရင်လည်းသိနိုင်တယ်တရားဟောနေရင်လည်းသိနိုင်တယ် မျက်စိတမိတ်လျားတစ်ပြည့်သိနိုင်တယ်တကွေးတဆန့်အတွင်းသိနိုင်တယ်တရှုတရှိုက်အတွင်းသိနိုင်တယ်ဒါကြောင့်မို့တက္ကနာအတွင်းသိနိုင်တယ်ဒါကြောင့်ငါဒီမုတ်ချသိရမည်ချိန်ပိုင်းလာလို့တော်သည်ဒီလိုနှလုံးသွင်းအဲ့ဒီလိုစတုတ္တတဲ့ခါတရား၄ပါးဒီတရား၄ပါးကိုနှလုံးသွင်းဆင်ခြင်ပြီးပြီဆိုရင်အဲ့ဒီကြတော့မှသတိပဋ္ဌာန်တရားကိုရှုပွားအထုတ်မယ်အဲ့ဒီတော့ရှုတ္တမတ္တပေါ်များအတုတ္တကိုဘုန်းကြီးကဆောင်ပုတ်လင်္ကာလေးပူချပေးမယ်။ ဒီဆောင်ဘုတ်လင်္ကာလေးရွတ်စုပြီးတော့ရှုပွားအထုတ်ကြရအောင်တင်ပလင်ခွေကထိုင်နေပါခမဖြောင်းမြောက်တာခမဖြောင်းမြောက်တာဆုလိုက်ပါ မိမိတို့တင်မလင်ခွေထိုင်လို့ရပါပြီ။အောက်ပိုင်းခန္ဓာကိုယ်ကိုမိမိစိတ်တိုင်းကြထိုင်လို့ရပါတယ်။မြို့သမီးများကအန္တပလင်းဆိုတဲ့တစ်ဖက်ပလင်းနဲ့လည်းထိုင်လို့ရတယ်။ဒီလိုမဟုတ်ရင်ယောက်ျားများထိုင်တယ်လို့ခွေပြီးတော့ထိုင်လို့ရပါထိုင်ပြီးတော့ခါလေးကိုအောက်ပိုင်းခန္ဓာကို ခွေပြီးတော့ပေါ်ပိုင်းကြတော့ဖြောင်းဖြောင်းလေးထားရတယ်။ကုန်းပြီးတော့ခါကြီးကိုညွတ်မထားရဘူး။တောက်ပြီးတော့လည်းခါကြီးကိုကောင်းမထားရဘူး။ဖြောင်းဖြောင်းလေးဒီသက်ရှူလေဝင်လေထွက်လေလေးပုံမှန်လေးဖြောင်းဖြောင်းလေးသွားအောင်ဖြောင်းထား အဲ့ဒီလိုခန္ဓာကိုယ်လေးကိုပြောင်းပြောင်းထားပြီးပြီဆိုရင်မိမိရဲ့ခန္ဓာကိုယ်ကိုလည်းအင်္ဂါမလှုပ်ရှားနဲ့တော့မလုံးဣန္ဒြေငြိမ်ငြိမ်နေစိတ်တွေမလွင့်ပါစိတ်တွေမလွင့်ပါဆုလိုက်ပါ ပ်ရှားတော့ဘူးဆိုရင်စိတ်တွေတည်ငြိမ်လာပါလိမ့်မယ်ဒီလိုတည်ငြိမ်လာတဲ့ကံမှာရှိနောက်တောင်မြောက်ပြီးဝဲရာကြည်တတ်တဲ့မျက်စိလေးမှိတ်လိုက်တော့မျက်စိမိတ်ကမျက်စိမိတ်ကကောင်းတဲ့ပါကောင်းတဲ့ပါဝမ်းမစိတ်ကိုထားဝမ်း တကယ်လို့မိမိရဲ့မျက်စိကရှေ့နောက်တောင်မြောက်ပြီးဝဲရာကြည့်နေရင်မြင်ရတဲ့အာယုစီစိတ်တွေပြန့်နေမယ်ယောဂီဒါကြောင့်မျက်စိလေးမှိတ်လိုက်ခေါင်းလေးကိုလည်းတည်တည်ထားရှေ့ကိုလည်းငုံပြီးဆိုင်မထားနဲ့နောက်ကိုလည်းမောပြီးလှမ်းမထားနဲ့ခါနဲ့တစ်ပြောင်လေးတည်တည်လေးထားရှုစိတ်ကလေးကရှုမှတ်ရမယ်အာယုဖြစ်တဲ့ဝမ်းပိုင်းနဲ့ချက်တိုင်နေရာကိုစိတ်လေးညှို့ထားလိုက်ယောဂီ ဒီကံမှာနှာသီးပြားကလေလေဝင်လာပြီဆိုရင်ဝမ်းပိုက်ကလေးဟာတရေရေနဲ့တွန်းကန်တောင်းတင်းပြီးဖောင်းကတက်လာမယ်။ဒါလေးကိုဖောင်းလေလို့စိတ်မှတ်ကလေးနဲ့မှတ်လိုက်ဖို့ပါပဲ။အတန်တရွတ်ဖို့မလိုပါဘူး။ပါးစပ်ကရွတ်ဖို့မလိုပါဘူး။စိတ်ကလေးနဲ့ပဲမှတ်လိုက်ဖို့ပါ။လေလေးနှာသီးပြားကပြန်ထွက်သွားရင်ဝမ်းပိုက်နေရာလေးကတရေချင်းတရေချင်းနဲ့ရွရွရွရွပြီးတော့ပင်ကျသွားလိမ့်မယ်။အဲ့ဒါလေးကိုပိန်နေလို့စိတ်မှတ်ကလေးနဲ့မှတ်လိုက်ပါ။ အဲ့ဒီဖောင်းနာပိန်နာလေးကိုစိတ်အားဆိုင်ပြီးချိန်သားကကလေးရှုနေဖို့ပါယောဂီဖောင်းတာပိန်တာဖောင်းတာပိန်တာစိတ်ဆိုင်ခါစိတ်ဆိုင်ခါမှတ်ပါယောဂီများမှတ် ယောဂီဒီဖောင်းတာပိန်တာလေးတစ်ခုတည်းမှတ်ရမှလားဆိုလို့မဟုတ်ဘူးယောဂီသူဟာအမြဲတမ်းလည်းရှိတယ်ထင်နေထင်ရှားတယ်ဝမ်းမိုက်ကိုလက်ကလေးနဲ့ကြည်ထားကြည့်မထင်ရှားရင်လေလေးကိုနှာသီးပြားကရှူသွင်းကြည့်လိုက်နှာသီးပြားကလေလေးဝင်လာတာနဲ့အမျှဝမ်းမိုက်လေးဟာတရေရိပ်နဲ့တုံးကန်တောင်တင်လာတယ်ဖောင်းကန်လာနှာသီးပြားကလေလေးထွက်သွားပြီဆိုရင်ဝမ်းမိုက်ကလေးကရောကြပင်ချသွားတယ် သူဟာအမြဲတမ်းနဲ့ရှိတယ်ဝင်နေထွက်နေရှိနေသမျှဖောက်မှုပေးမှုရှိတယ်ထင်လဲထင်ရှားတယ်ဒါကြောင့်သူ့ကိုပင်နိုင်ထားပြီးရှုဖို့ညွှန်ကြားပေးတာဖြစ်ပါတယ်သူတခုတည်းရှုနေရမှာမဟုတ်ပါဘူးသူ့ကိုရှုနေရင်မှမိမိစိတ်တွေကအိမ်ကိုတတိယရင်တတိယတဲ့စိတ်လေးကိုနောက်စိတ်လေးနဲ့ပြန်ရှုရတယ်တတိယတယ်တတိယတယ်ရှုလိုက်စိတ်လေးပြန်ရောက်လာလိမ့်မယ်အဲ့ဒီခါမှာဘောင်းမှုပင်မှုအာယုံလေးနဲ့ပြန်ပြီးတော့ထိန်းထား ဒီလိုဖောင်းတာပိန်တာလေးထိမ့်တာရင်ပဲစိတ်ကဖြုတ်ဆူရှိစိတ်လေးထွက်သွားပြန်တယ်အဲ့ဒီထွက်သွားတာကိုနောက်ကတတိထားနေတဲ့အတွက်ကြောင့်သိလိုက်ရင်ထွက်တယ်ထွက်တယ်ဒါလေးရှုလိုက်ရုံပဲအဲ့ဒီမှာစိတ်လေးခန္ဓာပြန်ရောက်လာမယ်ဒီကဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲရှုနေရုံဒီလိုရှုနေရင်မှမိမိရဲ့နားထဲမှာဒီကျဲလောင်တဲ့အတန်လေးကြားလာရင်ကြားတယ်ကြားတယ်ဒီဖောင်းမှုပိန်မှုလေး ရှုနေရင်မှအတန်အာယုံဘက်ကိုစိတ်ကရောက်သွားလိမ့်မယ်အဲ့ခါမှာကြားလေကြားလေရှုလိုက်ဒေတာအာယုန်တွေမထင်ရှားတော့ဘူးဆိုရင်ဖောင်းနေပိနေပိနေကမ္မထာလေးပြန်ဆက်တကယ်လို့အတန်ကအမြဲဆွဲကြားနေတယ်မြဲမြဲကြီးကြံနေကြားနေတဲ့အတန်ဆိုရင်လည်းသူ့ကိုအာယုံမပြုနဲ့လိလိရှုပြီးတော့မိမိပိနေကမ္မထာကိုပြန်ရှုရတယ်အဲ့လိုရှုနေစဉ်မှာပဲမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းအလယ်ပိုင်းအထက်ပိုင်းဝေဒနာတွေလာလိမ့်မယ် အဲ့ဒီမှာဝေဒနာလေးတွေလာရင်အဲ့ဒီဝေဒနာလေးတွေကိုရှုသွားမယ်နာရင်နာတဲ့နေရာလေးဆိုင်နာရင်ရှုမယ်ညောင်းရင်ညောင်းတဲ့နေရာလေးဆိုင်ညောင်းတယ်ညောင်းတယ်ရှုမယ်ပူရင်ပူတဲ့နေရာလေးဆိုင်ပူတယ်ပူတယ်ရှုမယ်မျက်နှာပေါ်လက်ပေါ်ရိုးရွာရရင်ရတာရှုမယ်ဒီဝေဒနာတွေမထင်ရှားရင်မိမိပြင်နိုင်ကမ္မထံပြန်ဆိုင်ဖောင်းမယ်ပိတ်တယ်ဖောင်းတယ်ပိတ်တယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာတခုတည်းသောအာယုံကိုရှုရမှာမဟုတ်ဘဲနဲ့ပေါ်ရာထင်ရှားရာအာယုံကိုရှုပါပေါ်ရာပေါ်ရာ စိတ်ဆိုင်ကံမှတ်ပါယောဂီများှုမှတ်ရင်ပင်နိဗ္ဗာန်တွင်ပြေဝင်ဆက်ရောက်သွား ခုလိုပေါ်ရအာယုံလေးတွေယောဂီရှုတော့ဘာကြိုးရမှလဲဆိုတော့ရှုမှရအာယုံပေါ်မှာစူးစိုက်တည်ကြည်မှုဆိုတဲ့တမာရိယာမေယောဂီဟိုအာယုံလေးပေါ်လာလိုက်မတိစီလေးကမှန်လိုက်ကပ်ပြီးတည်သွားလိုက်နောက်တဲ့အာယုန်တိတ်ကလေးပေါ်လာလိုက်ရှူမလိုက်တီးသွားလိုက်ပေါ်လာလိုက်ရှူလိုက်တီးလိုက်ပေါ်လိုက်ရှူလိုက်တီးလိုက်နဲ့ဒီရှုမှတ်တဲ့အာယုန်ပေါ်မှာရှုစိတ်ကြီးကက်ကက်တီးသွားတဲ့တမာရီဟာခဏိကတမာရီတခဏလေးတခဏလေးတီးသွားတယ်ဒါကိုခဏိကတမာရီခေါ်တယ် အဲ့ဒီခဏိကသမာဓိလေးခဏတခဏလေးတည်သွားတာတွေအားကောင်းလာတဲ့အခါကျတော့အဲ့ဒီမှာဒီသမာဓိတွေအားကောင်းထက်သန်စွာရလာတဲ့အခါကျတော့သူ့ရဲ့တဘာဝသဘောအမှန်လေးတွေသိလာတယ်။ဥပမာအားဖြင့်ဘောင်းတယ်လို့ဆိုရင်လည်းပဲဝမ်းမက်ကလေးတည်ခြင်းတင်းတောင်းလာတဲ့သဘောပိန်တယ်ဆိုရင်လည်းပဲဝမ်းမက်ကလေးရော့ချရွေးသွားတဲ့သဘောဒီသဘောလေးသိသွားတာကံအမှန်သိတယ်ပဲ။အဲ့ဒီလိုအမှန်သိဝါယောတရုပ်တရားလေးနဲ့ စိတ်နဲ့တရားလေးအဲ့ဒီယုံတဲ့နံကိုသူကသူအမှန်တိုင်းသိသိသိသိသွားအဲ့ရနေပြီးတော့ဆက်လက်ပြီးတော့ယောဂီပုဂ္ဂိုလ်ရှိမှပွားများအထုတဲ့ခါကျတော့ဒီယုတ်တရားနှံတရားတွေဟာတည်မြဲနေတာရဲ့လို့တကူမှမရှိဘူးသူကသူပေါ်လာလိုက်ပြတ်သွားလိုက်ပေါ်လာလိုက်ပြတ်သွားလိုက်ဖောင်းတာလေးရှိမှတယ်ဆိုဖောင်းတာလေးပေါ်လာလိုက်ဖောင်းတယ်လို့ရှိမှလည်းမရှိတော့ပင်ယုံလေးပေါ်လာလိုက်ပင်တယ်လို့ရှိမှလည်းမရှိတော့သူကသူပေါ်လာလိုက်ပြတ်သွားလိုက် မှတ်သိနေတဲ့မှတ်သိစိတ်ကလည်းပဲဓမ္မပြီးဓမ္မဓမ္မပြီးဓမ္မဓမ္မပြီးဓမ္မအဟောင်းပြက်ပြီးအတက်တက်ကလေးတွေဖြစ်နေတယ်အဲ့ဒီမှာမမြဲတဲ့အနေစာပုံမှုပြမှုပြမှုပြမှုတွေပြဆဲသွားလို့ဆင်းရဲတဲ့ဒုက္ခအဲ့ဒီပုံမှုပြမှုပြမှုပြမှုတွေမပြတ်နှိမ့်ဆက်နေလို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်သူ့သဘောတိုင်းသူဖြစ်နေလို့စိုးမရတဲ့အနတ္တအဲ့ဒီအနိစ္စဒုက္ခအနတ္တသဘောကြီးညာမှာထင်ပြီးတော့ဒီညာနေ အစင်းစင်းရင့်ကျက်ပြည့်စုံပြီဆိုရင်တော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုတွေ့သိပါလိမ့်မယ်ယောဂီထားကြောင်တထိုင်ရှုမှတ်ပုံဟာဒါလို့ဆိုပြည့်စုံပါပြီ9မိနစ်ဝိပဿနာဘာဝနာကုသိုလ်လေးယူကြရအောင်ဘုန်းကြီးနာရီလေးကြည်ထားပြင်မယ်9မိနစ်မိမိတို့ပါရမီကုသိုလ်လေးတွေယူကြရအောင်ယောဂီ လို့ဤတမနစ်တမနစ်မှာမချက်ပေါင်းအနည်းဆုံး90ခန့်ရပါတယ်9မိနစ်ဆိုရင်မချက်ပေါင်း250ဓမ္မဓမ္မကို တကုသိုလ်တကုသိုလ်ဖြစ်ရင်ကုသိုလ်စိတ်ပေါင်း250ရပြီ ဒါမိမိရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာဒါကုသိုလ်စိတ်ကုသိုလ်စိတ်မှာတာမန်မဟုတ်ဘူးဝိပဿနာဘာဝနာကုသိုလ်စိတ်တွေအဲ့ဒီကုသိုလ်စိတ်တွေမဟာကုသိုလ်စိတ်တွေရာနေပြီယောဂီနေရာနေ90ကုသိုလ်တွေဖြစ်နေပြီဒါလေးကိုတရားလေးရှုနေတစ်ချက်မှနိုင်ရင်တကုသိုလ်ဖြစ်တာပဲနှစ်ချက်ရှုမှနိုင်ရင်ကုသိုလ်စိတ်နှစ်ခါဖြစ်တာပဲ ပါရမီကုသိုလ်ပဲမိမိမှာဝိပဿနာဘာဝနာတရားအမထုဘူးဆိုတာမရှိတော့ရသော်ဘုရားရှင်ရဲ့သာသနာတော်နဲ့တွေ့ရကြတာပဲဒီဘာဝနာတရားမှာအမထုခွင့်မရရင် တွေ့ရကြမနှပ်ဘူးလူဖြစ်ရကြမနှပ်ဘူးဒါကြောင့်ဒီနေ့ဓမ္မစကုဓမ္မယုံတော်ကြီးရဲ့ဓမ္မမိသားစုများ အမေရိကန်နိုင်ငံရောက်မြန်မာဗုဒ္ဓဘာသာမိသားစုများဒီနေ့မိမိတို့ဟာသာသနာတော်နဲ့တွေ့ရရှုနှက်တဲ့နေ့လို့ပြောလို့ရတယ်။ဘာဝနာတရားအထုတ်တဲ့နေ့ဟာမိမိတို့သာသနာတော်နဲ့တွေ့ရရှုနှက်တဲ့နေ့ပဲ။ဒါကြောင့်သာသနာတော်နဲ့တွေ့ရရှုနှက်စီခြင်းလို့အချိန်ပေးပြီးတော့မိမိတို့အချိန်ပြည့်အမထုတ်နိုင်တဲ့ပုဂ္ဂိုလ်များ အချိန်ပိုင်းလေးလောက်ကိုတော့အမထုနိုင်တဲ့ပုဂ္ဂိုလ်များကိုဒီတရားနာတဲ့အချိန်လေးကိုဘာဝနာကုသိုလ်တွေရယူသွားစီခြင်းမာတွေယောဂီဒါကြောင့်တွေးမနေနဲ့စဉ်းစားမနေနဲ့မိမိခန္ဓာကိုညာစားပြီးတော့ရှုနော်ဝမ်းပိုင်ရဲ့ချက်တိုင်နေရာလေးကိုသိချစိုက်တာမထင်ရှားရင်ကုလဘွားလေးနဲ့ထိကတာသိချလေးရှုကြည့်လေးလေးဝင်သွားရင်ဝမ်းပိုင်လေးတင်းပြီးဖောင်းကားလာတယ်ဖောင်းနေလို့ရှုလိုက် တွေလေးပြန်ထွက်သွားရင်ပိန်သွားတယ်ပိန်တယ်လို့ရှုလိုက်အဲ့ဒီဖောင်းနာပိန်နာလေးရှုရင်းမှာခန္ဓာကိုယ်တရားပေါ်တဲ့အာယုံလေးတွေရှုနေရုံကြီးငါမနစ်ဘာဝနာကုသိုလ်တွေယူရမယ် ကိုရှုမှတ်ပွားများအထုနေတဲ့မှာတရားခက်တရနာပြီးတော့ယနေ့ဟောကြားနာကြားမယ်တရားကိုချမ်းသာတဲ့ဣရိယာပုနေထားမျိုးဖြင့်ယူတည်စွာနာကြားနိုင်ကြပါပြီ။